1362ခုနှစ်တော်သလင်းလာဇန်3ရက်1999ခုနှစ်စက်တင်ဘာလ12ရက်တနင်္ဂနွေနေ့3နာရီမှာဘုန်းကြီးတို့တရားပွဲစသည်အရင်ကတရားအဆက်ပါရှိခဲ့ပါတယ် ဣန္ဒြေ၅ပါးထက်ကြောင်း109ပါးဘယ်နှစ်ပါးပြီးသွားပြီတော့၄ပါးပဲပြီးသေးတယ်ပါပါတော့ဖြစ်တိုင်းယုံနာချုပ်ပြက်ဟံဧကံရှုရမည်ဟုတ်ကဲ့လားပြီးတော့မနာမယဈာမပြတ်ရှုမှတ်မြဲရမည် ရှုမှတ်မှုမှာယုသေးကကောင်းစွာပြုရမည်စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်သင်လျော်လှစွာခုနှစ်ဖြာကောင်းစွာမိရမည်အဲ့ဒီထိပြီးပြီထင်တယ်နေစွမ်းအလှရှင်နေတော့9နာရီခွဲက တရားတို့တို့တုတ်တို့အနုမောဒနာတရားချီးမြှင့်ပြီးရေစဲချပေးလိုက်ပြီတဲ့ဖွာချစ်တယ်အလှတော်ရေစဲချရုံနဲ့ချပေးလိုက်ရတာသွမ်းအနုမောဒနာမပြုတ်လဲရသေးဘူးမပြုတ်လဲရပါတယ်ဘာကြောင့်လဲဆိုတော့သိပြီးသားပဲဒါနပြုတဲ့အခါမှာတပ္ပုရိသဒါနဖြစ်အောင်ပြုရတယ်တပ္ပုရိသဒါနဆိုတာသူတော်ကောင်းတို့လှူတဲ့လှူ သူစိန်ဒေတိစင်ကြယ်တဲ့ပစ္စည်းတန်ရှင်းတဲ့ပစ္စည်းလှူရတယ်တဲ့စင်ကြယ်တန်ရှင်းတဲ့ဆိုတာနှမျိုးပေါ့တစ်မျိုးကတော့ပစ္စည်းကိုကညင်းညစ်ပေးပေးမရှိစေရဘူးတန်တန်စင်စင်ဖြူဖြူစင်စင်ရှိစေရမယ်တန်တန်ရှင်းရှင်းရှိစေရမယ်နောက်တစ်ခုကဒီပစ္စည်းဟာတန်တန်ရှင်းရှင်းတရားသဖြင့်ရတဲ့ဓမ္မရလတ္တပစ္စည်းဖြစ်ရမယ်ပေါ့ ဒါတန့်ရှင်းစင်ကြယ်တဲ့ပစ္စည်းအဲ့လိုစင်ကြယ်တဲ့ပစ္စည်းလူလို့ရှိရင်အကျိုးပေးတဲ့အခါကျတော့လည်းပဲစင်ကြယ်တဲ့အကျိုးပေးတယ်ပဏိတံဒေတိကောင်းတာမွန်မြတ်တာကိုပဲလှူရမယ်တဲ့သူတော်ကောင်းများကောင်းတာမွန်မြတ်တာပဲလှူတယ်မကောင်းတာမမွန်မြတ်တာမလှူဘူးတဲ့ကာလေနဒေတိသင်လျော်တဲ့အခါမှာလှူရမယ်တဲ့ ကပိယံဒေတိအစတ္တာလှူရမယ်တဲ့ယဟန်တော်တို့နဲ့မအစတ္တာမလှူရဘူးတဲ့ထိုတူပဲသူတော်ကောင်းတို့နဲ့မအစတ္တာမလှူရဘူးတဲ့အစတ္တာလှူရမယ်အဲ့ဒါသူတော်ကောင်းတို့လှူနည်းပဲတဲ့သံဃာတော်တွေကိုရိုက်ဖဲတနတ်သွားလှူရင်ဘယ်နဲ့တော့ဟမ်အဲ့ဒါပြောတာ ပိဋကစာအုပ်လှူရင်တော့ဟုတ်ကလားရိုင်းဖယ်တနကလူတတ်တဲ့လက်နဲ့ပိဋကစာအုပ်ကကိလေသာတတ်တဲ့လက်နဲ့မဟုတ်ဘူးလားအဲ့ဒီပိဋကတရားတော်တွေထဲမှာကိလေသာတပ်ပုံတန်နေတွေမပါဘူးလားအဲ့ဒီနီးတွေအတိုင်းကျင့်ပြီဆိုကိလေသာမသေးဘူးလား ဒီတော့ယဟန်တော်ကိုလှူရင်ကိလေသာတတ်တဲ့လက်နဲ့လှူရမလားလူတတ်တဲ့လက်နဲ့လှူရမလားဟုတ်ကဲ့လားလူတတ်တဲ့လက်နဲ့လှူလို့ရှိရင်သူတော်ကောင်းတို့လှူနီလားသူရုပ်တို့လှူနီလားဟုတ်ကဲ့လားပြီးတော့ရွေးချယ်ပြီးလှူရမယ်တဲ့ရွေးချယ်ဆိုတာအလှူကံပုဂ္ဂိုလ်ကိုရွေးချယ်လှူရမယ်တဲ့ ဘယ်လိုရွေးမလို့အလှူအပုဂ္ဂိုလ်ဘယ်လိုရွေးမလို့လောလောဘဒေါသမောဟကင်းနေတဲ့ပုဂ္ဂိုလ်မကင်းသေးတော့လေကင်းအောင်ကြင်ကြံနေတဲ့ပုဂ္ဂိုလ်ရွေးလှူရမယ်တဲ့နောက်တစ်ခုကအဘိနန္ဒေတိမပြတ်လှူရမယ်တဲ့သူတော်ကောင်းမြတ်မပြတ်လှူတယ်တဲ့ မပြတ်လှူတာဆိုတာစက္ကန့်တိုင်းမိနစ်တိုင်းလှူတာပဲဟုတ်မလို့မကြာခဏလှူတာပြောတာအလှူရေဆက်လက်နဲ့မကွာအဲ့ဒါပြောတာအလှူရေဆက်လက်နဲ့မကွာအဘိနန္ဒေတိလှူစေအခါမှာလည်းပဲတဏ္စိတ်တံပတာရေတိစိတ်ကကြည်လင်းပြီးတော့စေတနာအားကောင်းနေရမယ်တဲ့ လှူနေတဲ့အခါမှာလှူနေတဲ့အခါမှာစိတ်ကြည်လင်းနေရင်စေတနာအားကောင်းလို့လားစေတနာအားသေးလို့လားစေတနာအားကောင်းလို့လှူစေအခါမှာလည်းစေတနာအားကောင်းပြီးစိတ်ကြည်လင်းနေရမယ်ဒါဖြင့်လှူပြီးတဲ့အခါလှူလိုက်ရတာငါတော့ကုံတော့ပါပြီအဲ့လိုလားဘယ်လိုတော့ ဟမ်ငါလှူရတာကောင်းလိုက်တာငါလှူနိုင်လောက်အောင်ရှိလို့မလို့ငါလှူနိုင်တာဒီလိုလှူတဲ့အတွက်လဲအလှူကံပုဂ္ဂိုလ်မှလည်းပဲပြည့်စုံချမ်းသာသွားတယ်ငါလည်းပဲဒါနကုသိုလ်စေတနာတွေဖြစ်လို့ဒီဒါနကုသိုလ်စေတနာက နောက်နောက်ဘဝတွေရောဒီဘဝမှာရောပြည့်စုံခြင်းဆိုတဲ့ပစ္စည်းပစ္စယပြည့်စုံခြင်းဆိုတဲ့အကျိုးရမှာပဲ ဆင်ခြင်စဉ်းစားမိတဲ့အခါကျတော့ဘယ်နဲ့နေတော့ဝမျက်ဝမ်းသာကြည်လင်ရှင်လန်းဝမန္တတာမဖြစ်ပေဘူးလားစေတနာအကောင်းတယ်အဲ့ဒါသူတော်ကောင်းတို့လှူတဲ့လှူနည်းပဲတဲ့ကိုလှူတဲ့အခါအဲ့လိုလှူကြရဲ့လားဟောချစ်တင်ဝမ်းသာရဲ့လားဝမ်းသာရဲ့လား အထတော့မကပါနဲ့အောင်ဟောထရမကဘူးဘာကြောင့်လဲဆိုလို့ကုန်းနေလို့နော်ရွေးချယ်အစအဲစင်ကြယ်မွန်မြတ်လျောက်ပတ်သောခါရွေးချယ်အစမပြတ်လူရာလူစဲတတိလူပြေးပြန်ကဝမ်းမြောက်လှဒါနတပ္ပုရိတာ ကြားဘူးလားမကြားဘူးပါဘူးနော်ဂိုင်းဆိုစင်ကြဲမွန်မြလျောက်ပတ်သောခါစင်ကြဲမွန်မြလျောက်ပတ်သောခါဆို ရွေးချယ်အစ မပြလူရာရွေးချယ်အစ မပြလူရာဆိုလူစေတတိလူပြီးပြန်ကား လူဇဲတတိလူပြီးပြန်ကဆိုဝမ်းမြောက်လှဒါနတပုရိတာဝမ်းမြောက်လှဒါနတပုရိတာဆို စင်ကြယ်မွန်မြလျောက်ပတ်သောခါရွေးချယ်အစမပြတ်လူရာလူစဲတတိလူပြေးပြန်ကဝမ်းမြောက်လှဒါနာတပုရိတာ င်းတို့လူနည်းဖြစ်တဲ့အဲ့ဒီအင်္ဂါတွေနဲ့ပြည့်စုံအောင်ဒီကနေ့လူဒန်းနဲ့ဒါနဖြစ်တော့ဒီကနေ့ဒါနလည်းပဲတပုရိကဒါနဟုတ်ကဲ့လားဟောချစ်တင်ရဲ့ဒါနတပုရိသဒါနဟုတ်ကဲ့လားသိကြလားသိကြပါရဲ့နော်အဲ့ဒီတပုရိသဒါနကိုပြုစုလှူဒန်းရတဲ့ဒီကောင်းမှုကုသိုလ်စေတနာကြောင့် တတိပဋ္ဌာန်အကျင့်မှန်တို့ကိုကျင့်ကြံပွားများအထုတ်နိုင်ရပါလို့ဤကျင့်ကြံပွားများအထုတ်နိုင်တဲ့အခါမှာလည်းပဲတတ္တဝိရိယတတိသမารိအိန္ဒြေ၅ပါးထက်သာ အာကောင်းအောင်ကြိုးစားအထုတ်နိုင်ရပါလို့ဤအဲဒါလို့တတ္တဝိရိယတတိသမารိပညာအိန္ဒြေ၅ပါးထက်သာအာကောင်းတဲ့အတွက်ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင်းတန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့ နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ထားပြီဆိုတဲ့အခါကျတော့ဒီဒါနဟာဝတ္တနေတိတာဝဆင်းရဲမိတဲ့ဒါနလားဝိဝတ္တနေတိတာဝဆင်းရဲကင်းရာနိဗ္ဗာန်ကိုမိတဲ့ဒါနလားဟုတ်ကလားဒါဖြင့်ဒီလိုလှူရမယ်ပေါ့နော်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 ဘယ်လိုပါလဲသန္တရာခီလက်နဲ့မှမပင်မပန်းချမ်းချမ်းသာသာသွာလာနေထိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုတဲ့ဒါနသန္တရာဝစခန်းကလွတ်လန်းကိုရည်မှန်းပြီးတော့ပြုတဲ့ဒါနဒီလိုမဟုတ်လားဟုတ်ကဲ့လားဒါနင်စာသန္တရာခရီးလံမပင်မမဲရှင်လန်းကြည်သာလျှောက်ဖို့ရာနှင့် ဝတ္တနေတိတာဒါနာတန်တရာတွေကမလွတ်သေးသမျှမလွတ်သေးတဲ့အချိန်မှာမလွတ်နိုင်သေးဘူးဆိုလို့ရှိရင်လည်းတန်တရာတွေမှာစင်စင်ရဲရဲနေကျင်သလားချမ်းချမ်းသာသာနေကျင်သလားချမ်းချမ်းသာသာနေကျင်တယ်ဒါကြောင့်မလို့သန္တရာဝစင်ရဲတဲ့မှာသွာလာနေထိုင်ရတဲ့အခါမှာလဲချမ်းချမ်းသာသာနေထိုင်မှုအတွက်ဒါနပြုရသည်ဒီလိုမဟုတ်လား ဒါဖြင့်သန္တရာထဲမှာချမ်းသာရင် ပြီးရောလားသန္တရာထဲမှာချမ်းသာတယ်ဆိုတာကချမ်းသာစေချမ်းသာမှန်လားဆင်းရဲနဲ့ရောနေတာမဟုတ်လားသန္တရာဝုကလွတ်သွားမှသာလျှင် မုတ်ချချမ်းသာစစ်စစ်ဆင်းရဲမဖက်ချမ်းသာတက်တက်ဒါကိုရမှာမဟုတ်လား ဒါနိစာတန္တရာခီလံမပင်မမဲရှင်လန်းကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံជីវာချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းရလားသိကြလားသုသမဂိုင်း ကောင်းဘူးလားဘာကောင်းတာဒါနပြုရတာကောင်းတာဟုတ်ကဲ့လားဒါနပြုရတာကောင်းတာဒါနပြုတယ်ဆိုကြတဲ့ကိုယ်ရှိလို့ပြုရတာလားမရှိလို့ပြုရတာရှိလို့ပြုရတာအဲ့တော့ရှိတာကောင်းတာလားမကောင်းလားအဲ့ဒါကြောင့်မြတ်စွာဘုရားကအဋ္ဌိဒုက္ခတဲ့ချမ်းသာလေးမြတ်စွာဘုရားဟောတော့အဋ္ဌိဒုက္ခတဲ့ ရှိချမ်းသာတဲ့ရှိတဲ့အတွက်ချမ်းသာတာအဋ္ဌိဒုက္ခနောက်တချို့မှာရှိတော့ရှိပါရဲ့ရှိတဲ့ပစ္စည်းကိုသုံးဆောင်ခံစားရလားမခံစားဘူးရှိတယ်မလားဘာဖြစ်လို့အဲနှမျောလို့များသောအားဖြင့်တော့နှမျောလို့ ဟုတ်တယ်မဟုတ်လားတချို့ကြတော့အကြောင်းတစုံတရာအကြောင်းကျမ်းမာရေးစားတဲ့အကြောင်းအဲတချို့ကြပြန်တော့လေတခိုးတမကြောက်တဲ့အကြောင်းဟုတ်တယ်မဟုတ်လားတခိုးရွှေရတပြားပြားမလုံရဲဘူးလေအဲဒါကြောင့်ရှိတော်လည်းပဲတချို့မှမခံစားရဘူးတဲ့အဲဒါသူ့မှာအဋ္ဌိဒုက္ခရှိချမ်းသာပဲရှိတယ်ဘောဂဒုက္ခခံစားရတဲ့ချမ်းသာတော့ရှိရလား မရှိဘူးအဲဘောကဒုက္ခခံစားတဲ့ချမ်းသာဘာကြောင့်မရှိတယ်လဲဆိုတော့အခုနလှူစင်နှုံးကအပရစေတနာပြက်ခဲ့လို့တဲ့အပရစေတနာဆိုတာလှူပြီးစေတနာပြောတာလှူပြီးစေတနာပြက်ခဲ့လို့တဲ့ဒါကြောင့်ရှိတာရှိတယ်မခံစားနိုင်ဘူးတဲ့မခံစားနိုင်တာက ဗရဏအကြောင်းကတော့နှမျောတာပေါ့အဲတခြားအကြောင်းတွေလည်းရှိတယ်ဒါကြောင့်မလို့လူပြေးစေတနာဖြစ်တဲ့အပရစေတနာမပြတ်အောင်အထူးသတိထားရတယ်အပရစေတနာအားကောင်းအောင်ကြိုးစားပြီးတော့မိမိလူကိုကောင်းလိုက်တာလှူလိုက်ရလှူလိုက်ရတာကောင်းလိုက်တာစသည်ဖြင့်အမြဲတမ်းဆင်ခြင်နှလုံးသွင်းပြီးကုသိုလ်ပွားပေးရတယ်အဲဒါလို့ဆိုလို့ရှိရဲ့ ဒါနကြောင့်ရရှိတဲ့အကျိုးတရားအနေနဲ့ရရှိတဲ့စိတ္တဥစ္စာပြည့်စုံခြင်းရှိခြင်းဆိုတဲ့အထုဒုက္ခအပြင်ဒီစိတ္တဥစ္စာကိုခံစားရခြင်းဆိုတဲ့ဘောဂဒုက္ခခံစားချမ်းသာပါရတယ်တဲ့ဒီတော့ခံစားချမ်းသာရတာ ဟုတ်ပါရဲ့အဲ့ဒီပစ္စည်းတွေကသူများစီကချီးငှားထားလို့ရှိတဲ့ပစ္စည်းဆိုရင်တော့ချမ်းသာပါမလား ချမ်းသာဘူးဟုတ်လားဟုတ်လို့ဆိုရင်တော့မဖြစ်ဘူးလားကျွေးတင်ရှင်မရင်ဆက်လိုက်မယ်ဟမ်ဖြစ်နိုင်ရင်တော့ကောင်းတာပေါ့ဒါပေမဲ့အခုတော့ကြွေးတင်ရှင်မရင်ဖမ်းလိုက်မယ်ပေါ့ဟုတ်လားဟိုအနောက်စီမှာတော့ ဥရောပတို့အမေရိကတို့အထူးသဖြင့်အမေရိကတို့မှာတော့ကျွေးတင်မှဂုံရှိတယ်တဲ့ကျွေးများများရှိလေဂုံရှိလေတဲ့ကျွေးမရှိရင်ဂုံပဲတယ်တဲ့အတိတ်ဘယ်ကဒီလိုလေအိမ်ဆောက်တယ်အိမ်ဝယ်တယ်အကျွေးနဲ့ဝယ်တယ်ဒလာကိုဘလောက်ဆက်ပါမယ်လာလာပေးနေပေါ့လေအဲ့လိုဆိုပြီးအကျွေးနဲ့ဝယ်တာ အဲ့ဒီငွေကိုဘယ်ကချီလဲဆိုတော့ဘန်ကသွားချီတယ်မတော်ကလည်းသူတို့ကျွေးနေစီးတာပဲအဲ့ဒါတချို့မှာလာစဉ်နှစ်စဉ်အဲ့အိမ်ကျွေးဆမတော်ကားကျွေးဆမကြေခင်မဲ့သေးသွားရောအဲ့ကြဘယ်နဲ့နေမလဲအေးနောက်ဘဝဆက်ဆက်ပေါ့မဟုတ်လားသူကြွေးရှိနေတာ ဘာလို့သူတို့စီကကြွေးရှိမှဂုံရှိတယ်လဲဆိုဘန်ကသူ့မှာကြွေးချေးနိုင်တဲ့တော့အောင်အချွေအနေမရှိဘူးဆိုလို့ရှိရင်မချီးဘူးတဲ့သူ့အခြေအနေကကြွေးချေးနိုင်လောက်အောင်ကောင်းမှပဲချီးတယ်တဲ့ဒါကြောင့်မလို့ကြွေးရှိပြီဆိုရင်တော့သူအခြေအနေကောင်းနေတဲ့ပုံကိုပဲဒါကြောင့်ကြွေးရှိမှတယ်အဲသူတို့အကျွေးတွေနဲ့ကြီးပဲနေကြတယ် သူတို့တော့နေနေကြတော့ဟုတ်တာပဲဘုန်းကြီးပြင်သူတို့အစနေကြည့်ပါနေလို့မရပါဘူးအမြတ်စွာဘုရားဟောတာကအနနယဒုက္ခတဲ့ကျွေးကင်းတဲ့ချမ်းသာတဲ့ကျွေးကင်းတဲ့ချမ်းသာတဲ့အစဉ်းစားကြည့်ပေါ့ကျွေးရှိတာနဲ့ကျွေးကင်းတာဘုရားချမ်းသာကျွေးကင်းတာချမ်းသာတော့ဘောဘာမှပူစရာစိုးရိမ်စရာဘာမှကြောက်ညံ့စရာမရှိဘူးအနန္တယဒုက္ခတဲ့ကျွေးကင်းချမ်းသာတဲ့ နောက်အနဝိဇ္ဇဒုက္ခအပြစ်ကင်းချမ်းသာမိမိရဲ့မနောကံလည်းအပြစ်ကင်းတယ်ဝစီကံလည်းအပြစ်ကင်းတယ်ကာယကံလည်းအပြစ်ကင်းတယ်အပြစ်မကင်းတာမကြမ်းမတွေးဘူးအပြစ်မကင်းတာမပြောဘူးအပြစ်မကင်းတာမလုပ်ဘူးအပြစ်ကင်းတာတွေပဲကြံတွေးတယ်အပြစ်ကင်းတာတွေပဲပြောတယ်အပြစ်ကင်းတာတွေပဲလုပ်တယ်ပရိသုဒ္ဓမနောသမာစာရပရိသုဒ္ဓဝစီသမာစာရပရိသုဒ္ဓကာသမာစာရ ဒီတော့ကိုယ့်ရဲ့စိတ်နေစိတ်ထားကိုယ့်ရဲ့အပြောအဆို ကိုယ့်ရဲ့အပြုအမူအလုပ်အကိုင်ပြန်ဆင်ခြင်ကြည့်လိုက်လို့ရှိရင်အပြစ်ကင်းတာတွေ့ရမလားမကင်းတာတွေ့ရမလားအပြစ်ကင်းတာတွေ့ရပြီဆိုလို့ရှိရင်စိတ်ထဲဘယ်နဲ့နေမလို့ချမ်းသာတယ်ပျော်တယ်ကြည်လင်တယ်ရှင်လန်းတယ်ချမ်းမြေ့တယ်မဟုတ်ပြီဘူးလားအဲအပြစ်မကင်းတာများပြောမိတယ်လုံမိတယ် အပြစ်မကင်းတာများကြံတွေးမိတယ်ဆိုလို့ရှိရင်အဲ့ဒါများပြန်စဉ်းစားမိရင်တနှုံနှုံနဲ့ဘာဖြစ်နေအဲနောင်တာကြီးဖြီးစည်းနေတာဟုတ်တယ်မလားအဲ့ဒါကြောင့်အပြစ်ကင်းတာဟာချမ်းသာတယ်တဲ့အနဝိဇ္ဇဒုက္ခပါတယ်တော့ချမ်းသာပဲနှမျိုးတော့၄မျိုးပါပါတော့ အထိဒုက္ခရှိချမ်းသာဟုတ်ကဲ့လားဘောဂဒုက္ခခံစားချမ်းသာအနနယဒုက္ခကြွေခင်ချမ်းသာအနဝိဇ္ဇဒုက္ခအပြစ်ခင်ချမ်းသာအဲ့တော့လူတယ်ဆိုကြတဲ့ကကို့မှာအထိဒုက္ခရှိလို့ပေါ့မဟုတ်ဘူးလားရှိသလောက်ရှိလို့ရှိတာတည်းကနေပြီးဖဲ့လူနိုင်တာအထိဒုက္ခသေချာနေပြီ အဲ့ဒီအဋ္ဌိဒုက္ခရှိတဲ့နာရှိသလောက်ရှိအောင်မလုပ်ရမလားဟဲ့လှူရမှာပေါ့ဟုတ်လားအဲ့ဒါမနေ့ကဖာချစ်တဲ့သူကြောင်းဆောက်ထားတဲ့ကြောင်းအသက်2000ထပ်ပြီလားလှူပြီးဟိုမှာဆူတောင်းရေသက်ချတယ်အဲ့တော့သူပြောတယ်လှူရင်ရတယ်ဖေရတဲ့ဒီနေ့ရောရသေးလား အော်ဒီနေ့ပဲရတယ်အေးဟုတ်တယ်လူရင်ရတယ်အမှန်တန်သေးကြတယ်ဒါကြောင့်ရှိလို့လူလူလို့ရှိပဲမဟုတ်လားမရှိလို့မလူမလူလို့မရှိပဲအဲ ဟုတ်ပြီအော်ယူလိုက်ပြီလားအဲစက်တင်ဘာ26ရက်အဲ့ဒီနေ့တော့အဲ့ဒီနေ့တော့ဖြစ်အောင်လုပ်ပေးကြပါလို့ပြောရမှာပေါ့အဲဟမ် အဲအော်အေးအေးရတယ်ဒါကြောင့်လှူရတယ်မဟုတ်လားကိုင်းဆိုမလှူမတန်းဆင်းရဲလန်းလှူဒန်းချမ်းသာသည်မလှူမတန်း ဆင်းရဲလမ်းလူဒန်းချမ်းသာသည်သို့ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည် မ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ခဏချမ်းသာ၄ပါးမှတ်မိတယ်နော်ဘာပါတော့ ရှိချမ်းသာခံစားချမ်းသာကြွေကင်းချမ်းသာ အပြစ်ကင်းချမ်းသာအဲ့ဒီထဲမှာဘယ်ချမ်းသာအကောင်းဆုံးတော့အဲပြစ်ကင်းချမ်းသာအကောင်းဆုံးပဲဟုတ်ကဲ့လားအဋိဒုက္ခဘောဂဒုက္ခတွေရှိနေပေမဲ့လို့အပြစ်မကင်းတာတွေပြောမိလုံးမိကြံတွေးမိနေလို့ရှိရင်ချမ်းသာနိုင်မှာမလားချမ်းသာနိုင်ဘူး ဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍ကောင်းပြုအပြစ်ကင်းတဲ့ကာယကံဟုတ်ကဲ့လားကောင်းပြောအပြစ်ကင်းတဲ့ဝစီကံအပြစ်ကင်းတဲ့မနောကံကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍ သလုံးစင်ဖြူထိုသည့်သူကငါမူကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟုငါအပြစ်ကင်းတဲ့ကောင်းတဲ့ကုသိုလ်လုပ်ငန်းတွေကြီးပဲငါစီးပုလုပ်စီးပုခဲ့မိတယ်လုပ်ခဲ့မိကြတယ်အဲ့လိုပြန်စဉ်းစားမိတယ်ပြန်စဉ်းစားမိပြီဆိုတော့သူစိတ်ထဲပဲနဲ့ဖြစ်မလားငါမူကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟု မိမိပြုမှုသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းတွေးမိတိုင်းဆင်ញင်မိတိုင်းနှလုံးသွင်းမိတိုင်းဟုတ်ကလားပီတိလှိုင်းဖြင့်ရှိုက်တိုင်းရည်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆဲတန်တာဆက်ဝဲဒီဘဝလည်းကြည်လင်ရှင်လန်းဝမ်းသာလို့နောက်ဘဝလည်း ကြည်လင်ရှင်လန်းနောက်ဘဝလည်းကြည်လင်ရှင်လန်းဝမ်းသာလို့နောက်တွေဘဝတွေအဆက်ဆက်မှာလည်းကြည်လင်ရှင်လန်းဝမ်းသာလို့ဘာကြောင့်လဲအပြစ်ကင်းလို့မဟုတ်လားကောင်းပြုကောင်းပြောကောင်းသဘောဆိုတာကိုရောနှုတ်ရောစိတ်ရောအပြစ်ကင်းနေတာပြောတာမဟုတ်လားအနဝိဇ္ဇဒုက္ခပြောတာမဟုတ်လား ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍သက်လုံးစင်ဖြူထိုသည့်သူကငါမူကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေ့တော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရေလီချမ်းမြေကြည်၍ ဤသည်ဘဝနောင်ဘဝနှင်ဘဝဆက်ဆက်တန်တာဆက်ဝဲစိတ်လက်ကြည်သာယုံလန်းဖြာ၍ချမ်းသာကောင်းညိုဒီရေတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲ့ဝဲနတ္ထသမ္ဗုဒိမကောင်းလားပါကောင်းတာလဲအပြစ်กินတာကောင်းတာဟုတ်ကဲ့လား ကိုယ်လည်းအပြစ်ကင်းနှုတ်လည်းအပြစ်ကင်းစိတ်လည်းအပြစ်ကင်းအနဝိဇ္ဇဒုက္ခဒါပြောတာမဟုတ်လား gain ဆိုသမ်းမှာ ပြစ်ကင်းတော့ချမ်းသာတယ်အနဝိဇ္ဇဒုက္ခဟုတ်တယ်မလားအပြစ်ရှိရဲ့နော်ဆင်းရဲတာပေါ့ဘယ်တော့ဆင်းရဲသလဲခုလဲဆင်းရဲနောင်လဲဆင်းရဲဒီလိုမဟုတ်လားတာဝိဇ္ဇဒုက္ခပေါ့တာဝိဇ္ဇဒုက္ခပစ္စည်းဆင်းရဲဟုတ်ကဲ့လားစိတ်ထားကလည်းအပြစ်မကင်းဘူး မကောင်းတဲ့စိတ်တွေပဲထားတယ်နှုတ်ပြောကလည်းအပြစ်မကင်းဘူးသူတို့ဘာအပြစ်တွေပဲပြောအမနာပါရိပရုဒဝါစာတွေဒါတွေပဲပြောတယ်ဥဒဝါဒပိတုနာဝါစာဂုံချောကြံတန်းရိုင်းရိုင်းတဲ့စကားပြောနှုတ်လည်းအပြစ်မကင်းဘူးအပရိသုဒဝဇီတမစာရ ကိုယ်အပြုမှုကလည်းအပြစ်မကင်းဘူးတတ္တဝရဲ့အသက်တတ်တဲ့သူတို့ဘာပစ္စည်းတနည်းနည်းနဲ့မတရားယူတယ်ကာမဂုဏ်တွေမှလည်းမှောက်မှောက်မှမှဖောက်ဖောက်ပြန်ပြန်ကျင့်တယ်ဆိုတော့ကိုယ်အပြုမှုကလည်းအပြစ်မကင်းဘူးအဲ့တော့မိမိရဲ့ကိုနှုတ်စိတ်သုံးပါးပြန်ပြီးစဉ်းစားလိုက်ပြီဆိုလို့ရှိရင်ကောင်းတာတွေတွေ့မလားမကောင်းတာတွေတွေ့မလားအပြစ်ကင်းတာတွေတွေ့မလားမကင်းတာတွေတွေ့မလား မစဉ်းစားမိပဲနေပါမလားအထူးသဖြင့်တရားထိုင်ဖို့စဉ်းစားမိသေးမဟုတ်လားတရားရှိမှတ်တဲ့အခါကျတော့ဟိုနောက်ကကလေးဘဝနှစ်နှစ်သမီးနှစ်နှစ်သားဘဝကဟာလေးများပြန်ပြီးမတွေးမိဘူးလားအဲအဲ့ဒါတော့တွေးမိသေးတာပဲဒါတော့ထင်ရှားနေတဲ့အပြစ်ပင်ကင်းတဲ့အပြောအပြစ်မကင်းတဲ့အလုပ်အပြစ်မကင်းတဲ့အကြံတွေးတွေစိတ်ထဲပေါ်လာပြီဆိုတဲ့အခါကျတော့ စိတ်ပဲနဲ့နေမလို့ဆင်းရဲတယ်ပူလောင်တယ်ပင်ပန်းတယ်အရှင်လက်လက်ငရဲကြတော့မဟုတ်ဘူးလားအရှင်လက်လက်ငရဲကြတယ်ဆိုတာစိတ်ကပူတော့ခန္ဓာကိုယ်ကပူမနေဘူးလားပူတယ်ဘဝစုစုတန်တာထုတွင် အပြုအပြောသဘောမဖြူထိုသည့်သူကဟောအပြု ဘာကံလဲကာယကံအပြောဝစီကံသဘောမဖြူအပြစ်กินတာလားမกินတာမกินဘူးအပြူအပြောသဘောမဖြူထိုသည်သူကငါမှုကောင်းမှုငါမှုမကောင်းမှုအပေါင်းကိုရည်ညောင်းကြာရှိပြုမိသည်မှမှားခဲ့စွာဟုငါအကုသိုလ်တွေပဲကြံတွေးခဲ့မိတယ် အကုသိုလ်စကားမိမိသူတို့ဘာနစ်နာစေမဲ့စကားလုံးစကားတွေပဲပြောမိတယ်ဂုံကြောမိတယ်ကြံစည်ရင်းနဲ့စကားပြောမိတယ်လိန်ညာပြောမိတယ်ဒါတွေပဲငါပြောခဲ့ပြီတယ်မှားလိုက်လေခြင်းအပြူအမျောသဘောမဖြူထိုးသည်သူကအပြုတ်အလောက်အနေနဲ့လည်းပဲအပြစ်မကင်းတာတွေပဲလုပ်ခဲ့မိတယ် တတ္တဝါလည်းတက်ခံမိတယ်သူတို့ဘပစ္စည်းလည်းမတရားယူခဲ့မိတယ်ကာမဂုဏ်တွေမှလည်းမဟုတ်တရုပ်ကျင့်ခဲ့မိတယ်အဲ့ဒါတွေတွေးမိဗလားဆိုလို့ရှိရင်တော့စိတ်ထဲမှာဘလောင်စုပူးမနေဘူးလားဆင်းရဲတယ်ဟုတ်တယ်မလားအပြူအပြောသဘောမပြူထိုးသည့်သူကငါမူမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိပြုမိသည်မှာမှားခဲ့စွာဟု မှားလိုက်တာအခုမှပြန်ပြီးတော့မှန်မှန်သိတယ်ကိုဟာကိုပြု ပြစ်တောင်ဒူဤညစ်ကျူဖြစ်တုံကိုပြုတဲ့ကာယကံဝစီကံမနောကံအပြစ်တွေကသဲတောင်မြင်ဒူးလောက်ကိုများပြားနေတယ်တဲ့အဲ့ဒါလောက်များပြားတဲ့အပြစ်တွေရှိနေတော့အဲ့ဒီညစ်ညစ်ညစ်ကျူတဲ့မကောင်းမှုတွေမစင်စားပဲမနေနိုင်ဘူး သွားသွားပြီးစဉ်းစားတဲ့အခါကျတော့အိုးမလုံးကအုံပွင့်နေဟုတ်ကဲ့လားငါမူမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိပြုမိသည်မှမှားခဲ့စွာဟုကိုဟာကိုပြုပြစ်တောင်ဒုဤသူများခိုင်းလို့ပြုတာလားကိုဟာကိုပြုတာလားကိုဟာကိုပြုခံเสียရှိရဲ့ကိုပဲခံ ကိုဟာကိုပြုပြစ်တံဒုဤညစ်ကျူဖြစ်တုံအိုမလုံးကအောင်ပွင့်ရာသုပမာတို့မသာနှလုံးမရွှင်ပြုံနိုင်တော့ကလှိုင်လျက်ချမ်းသာသေးလားမချမ်းသာဘူးအမြဲတမ်းပူလောင်ပင်မမစွိနေရ မသာနှလုံးမရွှင်ပြုံနိုင်တော့ကလှိုင်လျက်တဲဆိုင်ကြွေများညှိုးခွေလျာ၍ စိတ်ကမလန်ရုပ်ညိုးနွမ်းလျက်စိတ်ကမချမ်းသာတော့ရုပ်ကကောသာသာယာရှိပါဦးမလားရှင်ရှင်လန်းလန်းရှိပါဦးမလားစိတ်ကမလန်းယုံညိုးနွမ်းလျက်ပင်မရိရှာအောက်လန်းသွားသည်လေးပါအပေဖြောင်းမြောင်းသည်တန်းလို့ဟုတ်ကဲ့လားကိုနှုတ်စိတ်အပြစ်กินလို့လားမกินလို့လား တာဝိဇ္ဇဒုက္ခအပြစ်မကင်းဆင်းရဲပေါ့ဟုတ်ကဲ့လားတဏီအပြစ်ရှိဆင်းရဲပေါ့နော်စူဇမ်းမအောင်ဘဝစုစုဘဝ စာအုပ်ပါလေးထဲမှာပဲအစီအနှစ်တည်းကြီးပဲမဟုတ်လားမြတ်စွာဘုရားရဲ့ဘဝလမ်းညွန်တရားတွေအစီအနှစ်တွေပဲစုနေတာအဲ့ဒါပဲခဏခဏဖခဏခဏရွတ်ပြီးတော့ဒီအတိုင်းလိုက်နာနိုင်ပြီဆိုလို့ရှိရင်မဲလူတော်လူကောင်းမဖြစ်နိုင်ဘူးလားဟုတ်ကဲ့လားဒီနေ့အဲ့ဒီအိန္ဒြေ၅ပါးထက်ကြောင်းကိုဆက်ခေါ်မလို့ ပြောမလို့အခုကအချိန်ကမရှိဘူးအဲ့ဒါဆက်မပြောနိုင်တော့ဆက်မပြောနိုင်တော့အဲ့ဒါပြောနိုင်တာပဲဆက်ပြီးပြောလိုက်အောင်နော်ဒီတော့အဲ့ဒီအပြစ်မရှိတဲ့အအပြစ်မကင်းတဲ့အပြောတွေအပြစ်မကင်းတဲ့အလုပ်တွေလုပ်မိတာဘာကြောင့်တော့ အပြစ်မကင်းတဲ့အပြောပြောမိတယ်အပြစ်မကင်းတဲ့အလုပ်လုပ်မိတယ်ဘာကြောင့်တော့ဟမ်ဟောအပြစ်မကင်းမှုဆိုတာအပြစ်ရှိတာပဲပေါ့ခိုက်တာပါတယ်အပြစ်မကင်းတဲ့စိတ်ကြောင့်ဟုတ်လားဟုတ်တယ်မဟုတ်လားစိတ်ကအပြစ်မကင်းတာတွေးတော့နှုတ်ကအပြစ်မကင်းတာ ပြောတယ်စိတ်ကအပြစ်မကင်းတာတွေ့တော့အလုတ်ကလည်းအပြစ်မကင်းတာလုပ်တယ်ဟုတ်တယ်မလားစိတ်အပြစ်မကင်းဘူးဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်လားကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားလောကကြီးမှာ ကောင်းတဲ့စိတ်ဖြစ်ဖို့များသလားမကောင်းတဲ့စိတ်ဖြစ်ဖို့များမကောင်းတဲ့စိတ်ဖြစ်ဖို့များတယ်။ဘာကြောင့်လဲဆိုတော့မကောင်းတဲ့အာယုန်တွေကပဲများတာမဟုတ်လား အဲ့တော့မကောင်းတဲ့စိတ်ဖြစ်ဖို့များတယ်စိတ်ကရေနဲ့တူတယ်ရေကိုမြေပေါ်လောင်းချလိုက်လို့ရှိရင်ဘယ်စီးသွားမလဲအနှိမ့်ပဲစီးမယ်မဟုတ်လားအမြင့်ပဲစီးခြင်းတော့ရေရှိကအစီအတားလေးလှုပ်ပေးမှအပြစ်အပြစ်အမြင့်ပဲပြန်စီးတာမဟုတ်လားမစီးအစီအတားလေးမလှုပ်ဖဲနဲ့ဒီတိုင်းသာလွတ်ထားရင်တော့ရေကအနှိမ့်ပဲကြီးပဲစီးတယ် စိတ်ကလည်းသူ့ကို အစည်းအတားလေးမှမလုပ်ဘူးဆိုရင်တော့မကောင်းတဲ့ဘက်ကြီးပဲသွားမနေဘူးလားအပြစ်မကင်းတဲ့စိတ်အကုသိုလ်စိတ်တွေပဲအဖြစ်များမနေဘူးလားအဲတော့အဲလိုများနေတဲ့စိတ်ကိုမကောင်းတဲ့ဘက်အသွားနဲ့ပြီးတော့ကောင်းတဲ့ဘက်သွားအောင်ဘယ်လိုလုပ်မလဲပါတယ် တတိတမံဉာဏ်မြေကရုပ်ပညာစွန်ချွန်းတဲ့အိုးဆိုမလားဘာလို့ရမလဲတတိနဲ့တားပြီးတော့ဉာဏ်နဲ့ဆင်ញင်းပြီးတော့အမြင့်မော်ရောက်အောင်တင်ရမယ်ဒီလိုမဟုတ်လားအဲ့ဒါလူရင်းကတော့ထိမ့်ပြီးတာမဟုတ်လား တတိနဲ့ရှင်တံပစဉ်နဲ့ထိန်ဒီလိုမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်တော့အနှိမ့်ပဲစီးပါမလားမကောင်းတဲ့အကုသိုလ်ပဲသွားအောင်မလားဘယ်ပဲသွားမလဲကောင်းတဲ့ကုသိုလ်ပဲပဲသွားမယ်ဒီလိုဆိုလို့ရှိရင်စိတ်ကအပြစ်ကင်းသွားပြီဆိုရင်အပြောကလည်းအပြစ်ကင်းမယ်အလောက်ကလည်းအပြစ်ကင်းမယ်ဒီလိုမဟုတ်လားအဲ့တော့စိတ်ကိုအပြစ်ကင်းအောင် တတိတံပစဉ်ဉာဏ်ရှင်းပြီးတော့ထိမ့်ကွပေးဖို့လိုတယ်ဒါပြောတာမဟုတ်လားမထိမ့်မကွရင်ဖြင့်အဲတောဆင်ရိုင်းများကိုထူးမခတ်ဖဲနဲ့ဒီတိုင်းလွတ်ထားလိုက်မယ်ဆိုလို့ရှိရင်ဘာလုပ်မလဲသွားကြည့်ရသွားရင်တော်သေးပါရဲ့တွေ့ရလူဖမ်းပြီးတော့နှမောင်းနဲ့ကိုင်ရိုက်နင်းချေအဲ့ဒါလို့မလုပ်ပေဘူးလား အဲ့တော့အချိုးမယုတ်ဘူးလားအဲ့ဒီဆင်ရိုင်းကိုလွတ်မထားပဲနဲ့ခြေတော့ကိုတန်ကြိုးနဲ့ထူးခတ်ထားလိုက်ပြီဆိုလို့ရှိရင်တော့ဒီဆင်ရိုင်းငြိမ်မသွားဘူးလားအဲ့ဒီအတိုင်းပဲစိတ်ဆိုတဲ့ဆင်ရိုင်းကိုလည်းတတိချွန်းတဲ့အုပ်တတိထူးတဲ့တုတ်ညံချွန်းတဲ့အုပ်အဲ့ဒါလို့ဆိုလို့ရှိရင်သူ အပြစ်မကင်းတာပဲသွားအောင်မလားသွားတော့ဘူးဟုတ်ကဲ့လားသူတုတ်တတံသူနိဗ္ဗုဏံယထာကမနိပါတိနံစိတ်တံရခေထာမေရာဝီစိတ်တံဂௌတံဒုက္ခဝဟံသူတုတ်တတံသူနိဗ္ဗုဏံယထာကမနိပါတိနံစိတ်တံရခေထာမေရာဝီစိတ်တံဂௌတံဒုက္ခဝဟံ ရှင်းရမဟုတ်လားနားမလည်ဘူးလားရှင်းနေတာမြတ်စွာဘုရားတော့ရှင်းရှင်းလေးဟောတော့တာသူဒုဒတံအလွန်မြင်နိုင်ခဲ့သော သူနိပုဏအင်မတန်သိမ်မွေ့တော့ယထကာမနိပါတိနံသူကြလွေရာအာယု၌ဆွ၍ကြတတ်သော စိတ်တံစိတ်ကို မေရာဝီပညာရှိသည်ရခေထာတတိတံမစဉ်ဉာဏ်ရှင်လျက်စောင့်ရှောက်ထိမ့်သိမ့်ရာဤစိတ်ကိုမြင်ရလားမျက်စိနဲ့လည်းမမြင်ရဘူးဉာဏ်နဲ့လည်းပဲစိတ်ရဲ့သဘောကိုသိဖို့မြင်ဖို့မခဲရဘူးလားစိတ်များများရှုတဲ့ယောဂီများမှပဲတဖြည်းဖြည်းနည်းနည်းသိတာ စိတ်မရှုဘဲထားတဲ့ယောဂီဆိုသိတောင်မသိဘူး ဟုတ်တယ်မဟုတ်လားစိတ်များများရှုတဲ့ယောဂီကတော့တဖြည်းဖြည်းတော့သိမလားဟုတ်လားသိလာတယ်။ဘာကြောင့်လဲဆိုတော့စိတ်ရဲ့သဘောကအင်မတိုင်သိမ်မွေ့လွန်းလို့အသိခက်တယ်။အသိခက်လို့မလို့သိဖို့ရခဲရတဲ့ဒီစိတ်ဟာအင်မတန်ဇွတ်ရနိုင်တယ်တဲ့။သူသွားခြင်းအာယုံစီသွားတာပဲတဲ့။မကောင်းတဲ့အာယုံစီမသွားပါနဲ့ဆိုလို့လေမရဘူးသွားတာပဲတဲ့။ ဘလို့တာတာဘလို့စင်ញနှလုံးသွင်းနေမရဘူးတဲ့သို့တော်လည်းပဲအဲ့ဒီစိတ်ကိုပညာရှိများတော့ဒီတိုင်းလွတ်မထားဘူးတဲ့တတိတံပဇင်ဉာဏ်ရှင်းပြီးတော့ထိမ့်ပေးတယ်တဲ့အဲ့ဒါလိုထိမ့်တော့တဖြည်းဖြည်းတော့ထိမ့်လို့ရလာတယ်ရလာပြီဆိုလို့ရှိရင်တော့ဘယ်နဲ့နေမလဲချမ်းသာတယ်ပေါ့ စိတ်တံရခေထမေတာဝီစိတ်တံဂုတ်တံဒုက္ခဝဟံဂုတ်တံစောင့်ရှောက်ထိမ့်သိမ့်၍လုံခြုံပြီးသောစိတ်တံစိတ်သည်ဒုက္ခဝဟံနိဗ္ဗာန်တိုင်အောင်ချမ်းသာကိုဆောင်တတ်၏လွတ်မထားပဲနဲ့တတိတံပဇင်ညာရှင်းပြီးထိမ့်ပေးတဲ့စိတ်ဟာတဖြည်းဖြည်းကြတော့ယဉ်ကျေးလာပြီးနောက်ဆုံးဘယ်အထိချမ်းသာရနိုင်လဲနိဗ္ဗာန်ချမ်းသာအထိရနိုင်တယ် မြတ်စွာဘုရားစိတ်အကြောင်းမိတ်တာမမှန်ဘူးလားမြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလူရာကြတတ်ပါသည်ပမာမြောင်၌စိတ်ဆင်းရိုင်းကိုရှင်၌ညာရှင်တံပစင်းနှင့်အစဉ်ချွန်းအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြူဖြူချမ်းသာတိုးသည်ကောင်းကျိုးကြွယ်လိမ့်မည်သာကို ကြားဘူးလားမကြားဘူးပါဘူးအခုအခုမကြားဘူးဗလားအဲနားထောင်ပြီးတော့သဘောဆင်ခြင်နှလုံးသွင်းကြည့်နော်မြင်နိုင်ခဲ့စွာတိမ်မွေ့လှ၍သူကြလူရာကြတတ်ပါသည်ပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုမြောင်မြအငိမ့်နေရလားစိတ်ကော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 နှုတ်အပြစ်ကင်းအလုတ်အပြစ်ကင်းတော့ချမ်းသာကြီးပဲပေါ့ဟုတ်တယ်မဟုတ်လားအဲ့တော့စိတ်ကိုလွတ်ပေးထားဖို့လိုသလားထိမ့်ဖို့လိုသလားထိမ့်ဖို့လိုတယ်မြင်နိုင်ခဲ့စွာတိမ်မွေ့လှ၍သူကြလိုရာကြတတ်ပါသည်ပမာမြောင်၌စိတ်ဆင်းရိုင်းကိုထူးတိုင်ဖြေချွတ်ထင်နိုင်လွှတ်၍ထိန်တာလားမထိန်တာလား မထိန်ဘူးပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုထူးတိုင်းဖြေချွတ်ထင်တိုင်းလွတ်၍မကွတ်မထိန်ညွတ်တိုင်းရင်းကအင်းငိမ်ချမ်းသာ မရပါပဲပူပြဆင်ကဲလွန်ဆင်းရဲသည်မိုက်မဲသူတို့လမ်းစဉ်ဒီဆင်ရိုင်းကိုထူးမခတ်ဖဲနဲ့ဒီတိုင်းထားလို့ရှိရင်သူသွားခြင်းရာသွားသူနင်းခြင်းရာနင်း သူဖြည့်စည်းခြင်းရရှောက်ပြီးတော့ဖြည့်စည်းတဲ့အခါကျတော့အကျိုးရုပ်ရသလိုဆင်ရိုင်းတဲ့သူရဲ့ဒီစိတ်ကိုလည်းမကွန်မထိန်မဲ့တတိတံပဇင်ညာရှင်းပြီးတော့မကွန်မထိန်မဲ့ထားပြီဆိုလို့ရှိရင်တော့ဒီစိတ်ဟာမကောင်းတဲ့ပဲပဲသွားပြီးတော့အပြစ်မကင်းတာတွေပြောလို့တော့ဆိုကြဆင်းရဲကြိုးတွေပဲစုပုံပြီးမခံစားရပေဘူးလားဟုတ်တယ်မလား ထိန်းနာနဲ့မထိန်းနာဘယ်ဟာကောင်းသလဲထိန်းသူက လူမိုက်လားလူလိမ်မာလားမထိန်းသူကမြင်နိုင်ခဲ့စွာသိမ်မွေးလှ၍သူကြလူရာကြတဲ့ပါသည် ပမာမြောင်နှိုင်းစိတ်စင်ရိုင်းကိုထူတိုင်ဖြေချွတ်ထင်နိုင်လွှတ်၍မကွမထိန်ညွတ်တိုင်းရိငါ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 ရအောင်ချပေးရမှာလားရရောရမှာလားမရပါနော်မရပဲအတူတူတော့မချတာပဲကောင်းတယ်ကဲဒီတော့မထိန်တာကအရင်စရအောင်နော်မြင်နိုင်ကဲစွာတိမ်မွေ့လှ၍သူကြလူကြ ကြတတ်ပါသည်ပမာမြောင်၌စိတ်ဆင်ရိုင်းကိုထူတိုင်ဖြေချော့ထင်နိုင်လွတ်၍မကွမထိန်ညွတ်တိုင်းရင်ကအေငိမ်ချမ်းသာမရပါပဲ ပူပြာဆင်းကဲ့လွန်ဆင်းရဲသည်မိုင်မဲသူတို့လမ်းစဉ်ဒီမြင်နိုင်ငယ်စွာသိမ်မွေ့လှ၍သူကြလူရာကြတတ်ပါသည်ပမာမြောင်၌ စိတ်စဉ်ရိုင်းကိုထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍မကွတ်မထိန်ညွတ်တိုင်းရိမ်ငါအေးငြိမ်ချမ်းသာမရပါပဲဘူးပြဆင်ကဲ့ လွန်ဆင်းရဲသည်မိုင်မဲသူတို့လမ်းစဉ်ဒီအဲ့ဒီဒေသနာတော်နဲ့သဘောတူတဲ့ဒေသနာယောဂီတို့တချို့တော့ကြားဘူးမှာမှာရေ၌ပျော်ပါရေနေငါဆယ်ထားကုန်းတွင်တင်လေလင်း မတီမယမနေတာဆတ်ဆတ်သုံးပါခုံတိတွင်ကာမဂုဏ်ပြောပါစိတ်မိုက်အားတရားလောက်ခွင်တင်လေလျင်မတီမယမနေတာဆတ်ဆတ်တုံငါခုံမြဲပင်ကာမဂုဏ်ထံပြန်လို့ရန်ယုံကန္တမြဲအမှန်ပင် စောင့်ရှောက်ရန်ခဲတားရန်ခဲထိမ့်ခဲလျက်ပေါ်လော်လီခြင်းယင်းသည်စိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင် ရေမြားတစ်ကိုလိုသလိုပုံငိုရအောင်ပြုသည့်တွင် စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင် ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလျင်ကိလေကင်းပယင်ကြေးရမုတ်ချချမ်းသာရမြဲပင်သဘောတူလားတူတူပဲဟုတ်ကဲ့လားအဲ့ဒီအဲ့ဒီဒေသနာကတော့ခန္ဓနံစပလံစိတ်တံဒုရခန္ဓုနိဝရယံဥဇုံကရောတိမေတာဝီဥဒ္ဒုကာရောဝဒေသနံ ဝါရိဇောဝါထလေခိတ်တော်ဩကမောကတဥပတောပရိဖန္တိတံစိတ်တံမာရတေယံမဟာတဝေအဲ့ဒီဒေသနာပဲမြတ်စွာဘုရားဒေသနာတော်တွေသေသေးချာချာသိလေအဲ့ဒီဒေသနာတော်နဲ့သဘောတူတဲ့ဒေသနာယောဂီတို့တချို့တော့ကြားဘူးပါမှာ ရေ၌ပျော်ပါရေနေငါဆေထားကုန်းတွင်တင်လေလင်မတီမယမနေတဆတ်ဆတ်သုံးဟာခုံတိတွင်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်မတီမယမနေတဆတ်ဆတ်သုံးဟာခုံမြဲပင် ကာမဂုဏ်ထံပြန်ဖို့ရန်ယုံကန္တမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိမ့်ခဲလျက်ပေါ်လော်လီခြင်းယင်းသည်စိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင် ရေမြားတစ်ကိုလိုသလို ပုံငိုရအောင်ပြုသည့်တွင် စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင်ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလျင်ကိလေကင်းပရင်ကြေးရမုတ်ချချမ်းသာရမြဲပင်သဘောတူလားတူရဲ့ဟုတ်ကဲ့လားအဲ့ဒီအဲ့ဒီဒေသနာကတော့ ဖန္ဒနံစပလံစိတ်တံဒုရခန္တုန်ိဝါရယံဥဇုံကရောတိမေတာဝီဥတုကာရောဝဒေသနံဝါရိဇောဝါထလေခိတ်တော်ဩကမောကတဥပတော်ပရိဖန္တိတံစိတ်တံမာရတေယံမဟာတဝေအဲ့ဒီဒေသနာပဲမြတ်စွာဘုရားဒေသနာတော်တွေသေသေးချာချာသိလေနဲ့နဲ့နဲ့နဲ့သိလေကောင်းလေပဲမဟုတ်လား ဟုတ်ကဲ့လားဂိုင်းအခုနမထိန်တာပြီးတော့ထိန်တာဆိုအောင်နော်လေးငါးပိုက်အထိအတူတူပဲထင်တယ်နော်မြင်နိုင်ခဲ့စွာသိမ်မွေးလှ၍သူကြလူရာကြတတ်ပါသည်ပမာမြောင်နိုင်စိတ်ဆင်းရိုင်ကိုအဲ့ဒီအထိတူတယ်ဟုတ်လားပြီးမှ ရှင်နိုင်ဉာဏ်ရှင်သံပစင်နှင့်အစဉ်ချိုးအုပ်တတိချုပ်၍မလောက်မယိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတို့သည်ကောင်းကျိုးကြွယ်လိမ့်မည်တာကိုအဲ့ဒါလေး꿰တယ်အဲ့တော့စိတ်ဆင်ရိုင်းကိုအဲ့ဒီအထိတူတယ်လို့မှတ်ထားရှေ့ဆက်ရှင်နိုင်ဉာဏ်ရှင်သံပစင်နှင့်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 စိတ်စီရိုင်းကိုရှင်နိုင်ညာရှင်သံပစင်နှင့်အစဉ်ချွန်းအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြူဖြူ ချမ်းသာတိုးသည်ကောင်းကျိုးကြွယ်လိမ့်မည်သာကိုအနဝိဇ္ဇဒုက္ခမဟုတ်လားဒါကြောင့်ယောဂီတို့ဟာသာဝိဇ္ဇဒုက္ခမိမိတို့မှာဘယ်တော့မှ မရောက်ရအောင်အမြဲတစေအနဝိဇ္ဇဒုက္ခအပြစ်ကင်းချမ်းသာနဲ့ကိုရောစိတ်ပါချမ်းသာနေရအောင်မိမိစိတ်အပြစ်ကင်းစေအတွက် ဒီစိတ်ကိုယောနိသောမနတိကာရတင့်တဲ့အောင်နှလုံးသွင်းခြင်းသတိတံပဇင်ဉာဏ်ဖြင့်ဆင်ခြင်ပြီးတော့အရာရှုမှတ်ခြင်းအပြင်ထိမ့်သိမ့်နိုင်လို့ဒီစိတ်ယဉ်ကျေးသွားပြီးတော့အပြစ်ကင်းတဲ့စိတ်ဖြစ်လို့အပြစ်ကင်းတဲ့အပြုတ်အပြစ်ကင်းတဲ့အလုတ်တွေပါလုံနိုင်တဲ့အတွက်အပြစ်ကင်းချမ်းသာလဲခံစားရဝိပဿနာဉာဏ်လဲတဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်အထိရရှိတဲ့အတွက် ဝဆင်းရဲငြိမ်းတဲ့ချမ်းသာကိုလည်းရရှိနိုင်ကြပါစေခံစားနိုင်ကြပါစေ။